ခန်းကြီးနှစ်အငယ်1မှ30ထိုဗျာဒိတ်ယူပါယုံကိုငါသည်မြင်သောအခါပြက်ဝတ်လျက်နေ၏တူသောသူကလည်းအချင်းလူသာမတ်တနေလော့တင့်အားငါပြောမည်ဟုငါအားဆိုတန်ကိုငါချ၏ထိုတို့ဆိုသောအခါဝိညာဉ်တော်သည်ငါအထဲသို့ဝင်၍မတ်တနေစေသဖြင့် ငါနှင့်ပြောသောသူ၏စကားကိုငါကြားသည်ကားအချင်းလူသားငါကိုပုန်ကန်တတ်သောအမျိုးတည်းဟုသောယနေ့တိုင်အောင်ဘိုးဘေးတို့နှင့်တကွငါကိုအစဉ်ပုန်ကန်၍ပြစ်မှားသောဣသရေလအမျိုးသားတို့ရှိရာသို့တင့်ကိုငါစေလွတ်မည်ရဲသောမျက်နှာနှင့်ခိုင်မာသောနှလုံးရှိသောအမျိုးသားတို့ရှိရာသို့တင့်ကိုငါစေလွတ်၍တင်ကအရှင်သာရဖျား မိန်တော်မူသည်ဟုသူတို့အားပြောရမည်။သူတို့သည် ပုန်ကန်တတ်သောအမျိုးဖြစ်၍နားထောင်သည်ဖြစ်စေ၊နားမထောင်သည်ဖြစ်စေ၊မိမိတို့တွင်ပရောဖက်ရှိသည်ကိုသိရကြမည်။အချင်းလူသား၊သင်သည်ဆူးပင်အမျိုးမျိုးနှင့်တွေ့၍ကင်းမြီးကောက်တို့တွင်နေရသော်လည်း၊သူတို့ကိုမကြောက်နှင့်။သူတို့စကားကိုလည်းမကြောက်နှင့်။သူတို့သည်ပုန်ကန်တတ်သောအမျိုးဖြစ်၍သူတို့စကားကိုမကြောက်နှင့် သူတို့မျက်နှာရည်ကြောင့်စိတ်မပြည့်နှင့်သူတို့သည်အလွန်ပုန်ကန်တတ်သောသဘောရှိသည်ဖြစ်၍နားထောင်သည်ဖြစ်စေနားမထောင်သည်ဖြစ်စေငါစကားကိုသူတို့အားဟောပြောရမည်အချင်းလူသားငါပြောသော စကားကိုနားထောင်လော့ထိုပုန်ကန်တတ်သောအမျိုးကဲ့သို့ ပုန်ကန်သောသဘောမရှိနှင့်သင်ပါဇက်ကိုဖွင့်၍ငါပေးသောအရာကို စားလို့ဟု မိန်တော်မူလျင်ငါကြည့်၍စာလိပ်ပါသောလက်သည်ငါစီသို့ဆန့်လျက်ရှိ၏ထိုစာလိပ်ကိုငါရှိမှဖွင့်ပြန့်သောအခါတစ်ဖက်တစ်ချက်၌အခရာတင်၍ငိုကြွေးမြည်တမ်းခြင်းအချက်စိတ်မတန်ကြီးတွားခြင်းအချက်အမင်္ဂလာအချက်များပါသည်